ကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးအဆုံးအမဩဝါဒကိုနာကြားခွင့်ပြုတော်မူပါဗျာဘုရားမြတ်စွာဘုရားကပြိနိဗ္ဗာန်စံဃာနိလေလာတော်ခြင်းမှာအရေးကြီးမာကြပြီးတော့ဟောထားတဲ့တရားတော်ကိုယနေ့အကျိန်30မြောက် ဩဝါဒခံယူပူဇော်ပွဲမှာအထူးမှတ်ပွဲဩဝါဒတရားအဖြစ်ဖြင့်ပေးလို့ရခွန်ကြီးကဆောင်မှုကလေးတွေလည်းရိုက်ထားပါတယ်စာကိုရင်းတွေလည်းပါပါတယ်ဗုဒ္ဓသာသနာလိုရင်းတရားတော်ဘုရားသာသနာတော်မှာလိုရင်းဖြစ်တဲ့တရားပဲဒီသာသနာရိပ်သာတည်တော်တာလည်း ဘုရားသာသနာလူရင်းတရားနဲ့ပြီးအောင်တာပဲအဲ့ဒါများပြီးပြီးသားဖြစ်ပါတယ်1312ခုနှစ်ကစပြီးတော့ပြီးအောင်လာတယ်အခုနှစ်30ရှိပါပြီဘုန်းကြီးစပြီးတော့ဒီပฏิပတ်တိသာသနာ ဟောလာတာကတော့အဲ့ဒီတဲ့အရင်ကြပါတယ်1300ပြည့်နှစ်ကစပြီးတော့သာသနာပြုလာပါတယ်အဲ့ဒါနဲ့ဆိုရင်42နှစ်တောင်ရှိနေပါပြီ။

လူရင်းတရားတော်ဖြစ်တဲ့ခဏိအတူရုပ်ဩဝါဒပြရမှာပဲခဏိတော့ပြည့်စုံမဟောနိုင်သေးပါဘူးအဲနောက်နေ့တင်ကဆိုတော့လာပြင်းနေ့ဆိုဘုန်းကြီးတရားဟောတယ်နေဖြစ်နေ့တင်ကမှဆက်ပြီးတော့ဟောရနေ့တင်ကလည်းပဲဒီရသေးဟောလည်းပြီးမှာမဟုတ်ပါဘူးဒီတရားကအကျင့်တရားဆိုပေမဲ့လည်းချက်ဟောမယ်ဆိုရင်အမှန်ကျေပြမှာလေအမှန်ကျေပြမှာလေမကားကြလည်းအမှန်ကောင်းပါလေအဲ့ဒါဆောင်းပုတ်ကလေးတွေ စီထားပါတယ်ကိုယ်တိုင်သိကြည်သာတရားများဖျားဟောခဲ့သည်ထိုတရားများမှတ်ယူထားဖြစ်ပွားစေရမည်သို့ဖြစ်စေရသာသနာရှိစွာတည်လိမ့်မည်သာသုံးဖို့အားလုံးစာရွက်တွေဝေထားခိုင်းအဲ့ဒါလေးတို့ကျုပ်ဆိုရပါစေခွန်ကြီးအကျေပြောနေပါတော့ကြမှာရှင်းပြီးတော့ပြောကိုယ်တိုင်သိကြည်သာကိုယ်တိုင်သိကြည်သာတရားများတရား ရဟောခဲ့သည်ထိုတရားများမှတ်ယူထားဖြစ်ပွားစေရမည်သောဖြစ်စေရာသာရဏရှိစွာတည်လိမ့်မည်အဲ့ဒါအောက်မှာဘုရားကိုယ်တိုင်ဟောထားတဲ့ပါဠိနဲ့ အတူတူပါပဲအဲ့ဒီပါဠိကိုတို့ချုပ်ပြီးတော့ဆောင်းမှုကလေးရေးထားပါတယ်သာသမာအတိဟာဘိကဝေဇေတိမယဓမ္မပညာယေတိတာတေဟောတာယုကံဥကေတဝါအာသေးဝိတာဘာဘာဝေတာဘာဘုလီကာတာဘာယတိရံယမစရိယံအာရဏိယံအာသာစိရတိကံဒိဋ္ဌိယံတို့သတ္တမ မိကိုအားကိုးရာအစ်စ်ကိုသင်တို့လိုလားတော့ထိုကြောင့်ကြောင့်ရေဒီဓမ္မအကျင့်တရားတို့ကိုမရငါဖျားသည်အဘိညာတေတိတာကိုယ်တိုင်သိ၍ဟောအပ်ကုန်၏မြတ်စွာဘုရားဟောထားတဲ့တရားတွေကကိုယ်တိုင်သိပြီးမှဟောတာမသိခင်ကဟောတာမဟုတ်ဘူးအဲဒါအရေးကြီးပါလေတကယ်အရေးကြီးတဲ့တရားဟာကိုယ်တိုင်သိပြီးဟောတာဟာအကောင်းဆုံးပဲလောကတွင်လည်း ကိုယ်တိုင်သိပြီးတော့ညွန်ကြားတဲ့လုပ်ငန်းစဉ်တွေဟာထိရောက်ပါတယ်ကမ္ဘာလောကကြီးမှာရှိတုန်းကဆိုလို့ရှိရင်အခုခေတ်လို့ထူးဆန်းဆန်းအသုံးဆောင်နေဆိုတာရှိရမရှိခဲ့ပါဘူး။အော်အခုအနောက်နိုင်ငံကပုဂ္ဂိုလ်တွေကလူတွေအသုံးတွေပစ္စည်းတွေအသေးအသေးတွေတည်တွင်ပြီးတော့သူတို့ကသင့်ညွန်ကြားကြတာကလည်းသူတို့ညွန်ကြားကြတဲ့အတိုင်း အသုံးဆောင်နေတည်တွင်ပြီးတော့ခုနိခါကလာသိကောင်းတာပဲဆက်သက်ရအာကိုးစီရဝန်တာစီရသိကောင်းတာမိဆိုလို့ရှိရင်ရှေးတုန်းကမိဟာပြာမိတောင်မှသိပြည့်စုံတာမဟုတ်ပါဘူးရှေးကအိန္ဒိယမှာဘယင်းနေတောင်မှချင်းနေပါလေစစ်သားတွေပါလေစုပြီးတော့အဲ့ဒါကိုမိရှို့ပြီးတော့ညခီးသွားတဲ့ခါကြီးသုံးရတာကိုဘာမှ ဟိုသင်မပြုပါဘူးอืมအားကိုးစရာသိမကောင်းအခုနေကမှာသိကောင်းတာမိတွေလည်းပဲရတိုင်းရတိုင်းဓာမီတွေသိကောင်းတာရင်ရထားတွေနံကောင်းသုံးစရာဆွဲစရာပစ္စည်းတွေလည်းအမှန်ကောင်းအဲ့ဒါတွေကစိတ်ကူးယုံသက်သက်နဲ့ညွှန်ကြားလာတယ်မဟုတ်ဘူးပထမတည်တွင်တဲ့ပုဂ္ဂိုလ်တွေကသိစေရာလေးလာပြီးတော့သူတို့နားလည်တဲ့ဥစ္စာတွေညွှန်ကြားလို့အဆက်ဆက်ဖြစ်တဲ့ တပည့်တွေကတည်တွင်တော့အခုနိုင်ငံတိုင်းနိုင်ငံတိုင်းမှာအနံကောင်းပါတယ်အဲမြတ်စွာဘုရားဟောတဲ့တရားကလည်းအဲ့လိုမျိုးပဲသိကုစဉ်းစားပြီးတော့ဟောတာမဟုတ်ဘူးဘုရားသာသနာတော်ရဲ့အပြင်ဘက်ကဘာသာတရားတွေကတော့သိကုစဉ်းစားဟောကြတာဟိုကိုယ်တိုင်တွေ့တာသိတာမှမဟုတ်ပဲသူကသိကုစဉ်းစားဟောတော့သူတို့ဟောတဲ့အတိုင်းလိုက်နာကျင့်တဲ့ပုဂ္ဂိုလ်တွေလည်းကျိုးရှိတယ်တော့မရှိပါဘူးမြတ်စွာဘုရားအနံ မြတ်စွာဘုရားဟောတဲ့တရားအမှန်ကိုအားရစရာအားကိုးစရာကောင်းပါလေဘိက္ခူယနုတ္တမအာကိုရာစိတ်ကိုသင်တို့လိုလားသောတို့ကြောင့်ကြောင့်ရေတိဓမ္မအကျင့်တရားတို့ကိုမရငါသည်ဘိညာတိတိတာကိုယ်တိုင်သိ၍ဟောအကုန်၏ကိုယ်တိုင်သိပြီးဟောရတဲ့တရားတွေတေထိုတရားတို့ကိုဟောသင်တို့သည်သာဓုကကောင်းသောအုပ်ငယ်တော်မှယူ၍ အာသေဝိတဗာမိဝေအာကုံဤဘာဝေတဗာဖြစ်ပွားစီအာကုံဤဘူလီကတဗာအချိန်များစွာပြုအာကုံဤဒါထက်ကဘုန်းကြီးသိထားတာကပဲကိုယ်တိုင်သိကြီးတာတရားများဖရာဟောခဲ့ပြီကိုယ်တိုင်သိပြီးမှဆက်စွာဖရာကဘာဝနာတရားတွေပွားများဖို့ဟောခဲ့ပါလေထိုတရားများမှယူထားဖြစ်ပွားစေရန်အဲ့ဒီတရားများမှယူပြီးတော့ မိမိတို့သာနာဖြစ်အောင်လိုရမယ်မိမိသာနာဖြစ်မှာမဖြစ်ရင်နေရာမကျဘူးဖြစ်အောင်လို့အထုကအရေးကြီးပါတယ်အဲဒီလိုဖြစ်အောင်အထုရင်ဘယ်လိုအကျိုးရသလဲဆိုတော့သောဖြစ်စေရာသာသနာရှိစွာတည်လိမ့်မည်အဲဒီလိုဖြစ်စေလို့ရှိရင်သာသနာလည်းရှိစွာတည်ပါလိမ့်မယ်ယတိဓမ္မစရိယအတ္တသတိဓမ္မစရိယအရဏိယအတ္တသတိကံယထာ ရင်းတို့မှတ်ယူ၍မိဝဲအားဖြစ်ပွားစေအားခြင်းများစွာယူသည်ရှိသောဣဒံမြမစရိယအညာသောအခြင်းသည်အရဏိယစေရတိရိကံရှင်မြတ်စွာသောကာလပါလုံးဒီရမည်အတ္တဖြစ်ရ၏အဲ့ဒါဖြစ်ပွားစေလို့ရှိရင်ရှင်မြတ်စွာဒီမဲ့တို့ဖြစ်စေရာသာသနာစေစွာဒီလိမ့်မည်ဘုန်းကြီးတော်ဟောတဲ့အတိုင်းတရားအားထုတ်နေကြတာတွေသာသနာဒီချင်းအကြောင်းပဲအနံကောင်းတယ်အဲဒါတွေကို ယုံကြည်လိုက်နာပြီးတော့ဟောပြောနေတဲ့ပုဂ္ဂိုလ်တွေလည်းနိမလာမှာပဲကျင့်နေတဲ့ပုဂ္ဂိုလ်တွေလည်းနိမလာမှာပဲနမောသောရကောင်းမှာလူနတ်တို့မှာကျွမ်းသာများစွာဖြစ်စေပါလိမ့်မည်အဲဒီလိုသာနာတည်တော့ဘာကျိုးတွေရမှာတော့လူနတ်တွေမှာကျိုးကျိုးချမ်းသာများစွာဖြစ်စေပါလိမ့်မည်လူတွေနတ်တွေအကျိုးတွေချမ်းသာတွေအများကြီးဖြစ်စေပါလိမ့်မယ်ဘတ်တော်တွေဟာ ကောင်းသောအကျိုးဆိုတာလိုရှိကြတာပဲချမ်းသာဆိုတာလိုရှိကြတာပဲအဲဒီကောင်းသောအကျိုးတွေချမ်းသာတွေများစွာဖြစ်ပွားစေပါလိမ့်မယ်အဲဒါကိုလည်းပဲဘုညာအောက်မှာဆောင်းမုန်းနဲ့ပြထားတဲ့အတိုင်းပဲစီထားပါရဲ့တတ္တာဘုဇနာဟိတယဘုဇနာဒုက္ခယလောကနုကံပါယအထာဟိတဒုက္ခဒေဝမနုဿနံတံထိုတို့ တရားဘာဝနာရှိစွာတည်စေခြင်းသည်ဘုဇနာဣဒာမြတ်စွာလူပေါင်းတို့ရဲ့စီးပွားလို့အမှမြတ်စွာလူပေါင်းတို့ရဲ့အကျိုးစီးပွားလို့ငါဘုဇနာဒုက္ခမြတ်စွာလူပေါင်းတို့ဤချမ်းသာလို့ငါလောကလူကမှာလောကကိုတဏှာဆောက်ရရလုံးငါအထာယလောကဤအကျိုးငါဤဒါယလောကဤစီးပွားလုံးငါဒုက္ခယလောကဤအဲဒုဝမနုဿာနာနတ်လူတို့ဤအထာယ အကျိုးငါဟိတာယစီပွားလုံးကဒုက္ခယကိုစိတ်မြာချမ်းသာခြင်းကအဘဖြစ်ပါသည်တဲ့အဲဒီလိုသာသနာတည်ရနေလို့ရှိရင်ဘာဖြစ်တယ်လဲဆိုရင်လူနတ်တွေအာလုံးဘတ်တော်တွေအကျိုးများဖို့ပဲအကျိုးများပြီးသွားမယ်အဲဒီအကျိုးများသွားအောင်လို့ဘုသာသနာတည်ရရေးတွေခွန်ကြီးတို့ဟောကြားနေပါတယ်သာသနာတရားရေးတွေဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပါပဲအကျိုးများအောင်လို့ဆောင်ရွက်ပြီးတော့နေကြတာအခု ဗာရံကုန်မြို့သာသနာ့ရိပ်သာအခြေအနေတွေကိုကြည့်ရလို့ရှိရင်ကြည့်ရတဲ့ပုံကိုယ်တွေကအမှန်တန်ဝန်သားစရာကောင်းပါလေဆိုင်ရာအဖွဲ့တွေကလည်းဆောင်ရွက်လို့နာကိုတိုးတက်ကြည့်ရတာပဲအားရစရာကောင်းတယ်ဗမာပြည်ကအဖြစ်ဖြစ်နိုင်ငံခြားကအဖြစ်ဖြစ်လာကြည့်မယ်ဆိုရင်အမှန်ဝန်သားစရာကောင်းပါလေအားရစရာမှန်ကောင်းပါလေလုံနတ်တို့မှာကြိုးချမ်းသာများစွာဖြစ်စေပါလိမ့်မည်ဖြစ်စေသင်ညာထိုတရားဟောကြားဤတို့မှာဖြစ်စေသင့်တဲ့တရား မြတ်စွာဘုရားဘယ်လိုဟောတော့ဆိုပြီးတော့ဟောပါတယ်နောက်ပိုင်းမှာရှိပါတယ်။ဒါဒါလေးနှစ်ပုဒ်ဆွဲကြမယ်လူနာတို့မှာကျိုးချမ်းသာများစွာဖြစ်စေပါလိမ့်မည်။ဖြစ်စေသည်များဟိုတရားဟောကြဤတို့မှာဘယ်လိုဟောကြလဲဆိုဒီလိုဟောကြပါတယ်နောင်နာမှာရှိပါတယ် အဟောကောင်ကဘာတွေတော့ဆိုလို့ရှိရင်သတိဋ္ဌာန်၄ပါးသမဂံ၄ပါးအိဋ္ဌိပါ၄ပါးအင်္ဒြေ၅ပါးဘုံ၅ပါးဝဇင်9ပါးမဲခင်7ပါးဆိုဘောဓိကရတရား39ပါးပေါ်များမယ်ဆိုတာပါပဲအဲ့ဒါပါပဲအဲ့ဒါဒီကတူရုပ်ဒီမှာလဲဆောင်းမုတ်ကလေးတွေစီထားပါတယ်သတိပဋ္ဌာန်သမပဒံ၄ရန်အိဋ္ဌိပါ ပฏิပဌံသမာပဒံ၄ဌာအိဒီဘပฏิပဌံကလည်း၄ပါးသမာပဒံကလည်း၄ပါးအိဒီဘကလည်း၄ပါးဒီ12ခုပေါ့ဣန္ဒြေ၅ပါးဘုလဲ၅ဣန္ဒြေ၅ပါးဘု၅ပါးဆို10ခုနှစ်ပါးဘုဇင်မြတ်ဘုဇင်ကခုနှစ်ပါးမဂ္ဂင်၈တွဲတဲ့မဂ္ဂင်ကတော့၈ပါးအားလုံးပေါင်းလိုက်လို့ရှိရင်39ပါးရှိပါတယ်ကျင်3ဘွယ်39မှာအလုံးပေါင်းလိုက်ရင်39ပါးရှိပြီတဲ့ဒါလည်းပဲလွယ်ပါရဲ့သူကပေါ်နေပါလေနောက် ဒီနားလည်အောင်အထုပ်ပုံလေးတွေကတော့နောက်မှဟောရမယ်သခေါင်းစဉ်လေးဆွဲရမယ်တတိပဋ္ဌံသမဗရံလေရန်ဣရိပါဣန္ဒေ၅ပါးကိုလည်း၅ခုနှစ်ပါးဘုဇင်များမဲ့ခင်စစ်သွဲကျင့်သုံးပွဲ 39နှစ်မှာ39ပါအဲဘောဓိဒုက္ခရာတရား39ပါဒါလောက်ဆိုရင်ကိုတော်တော်ပြည့်စုံနေပါပြီအခုဒီသာသနာ့ရေးတာမှာဟောပြောနေတာဒါတွေပဲခွန်းကနယ်လဲပြီးဟောပြောနေတာဒါတွေပဲနယ်လဲဓမ္မအဓိကတွေဟိုရစီရဟောဒီတရားတွေပါပဲကိုယ်ဌာနနဲ့ကိုယ်စီခုလာပြီးတော့ဟောတာခံယူပွဲအားပေးကြတဲ့ပုဂ္ဂိုလ်တွေလည်းသူ့ရဌာနနဲ့သူဟောပြောနေတာတွေကဒါတွေပါပဲ ကတိမေသတေဘိခွေဓမ္မအဲ့ဒီတရားတွေကဘာတွေတုံးဆိုလို့ချင်းပါဠိတော်မှာတော့သူကဒီလောက်မကဘူးရှိပြီမေယာဒေဝမနုဿာနာဆိုတာကလေဗမာလိုကတော့အဲ့ဒါတွေထည့်လို့ရှိရင်စကလုံးကြီးပိုးနေတယ်ပါဠိကတော့ဟိုခေတ်တုန်းကအဲ့ဒါတွေဒီလိုပဲရှင်နာကပြောပြတယ်ရှင်နာကပြောတဲ့အတိုင်းစကလုံးတွေကုန်ပြည့်စုံလာတယ်ခြေဘိခွေဓမ္မရှင်နာကဘယ်လိုလာခဲ့တယ်ဆိုတော့ရေတိမယဓမ္မဘိညာတိတိတာဒီလိုလာခဲ့တာပေါ့

ခုကရတော့ဒါတွေပြောနေချိန်ကုန်နေတာပါပဲထနေတဲ့စကလုံးနေအဲ့ဒါကိုတပဲကွင်းနဲ့ထားပြီးတော့ပေရလာနဲ့မြုပ်ထားတယ်ဘုန်းကြီးကလည်းမြုပ်ထားတယ်ဆိုတော့ကတမေစတေသိကွေဓမ္မဒီရင်ပဲထားပြီးမရဘိညာတေတိတာကနေပြီးနောက်ဒေဝမနုဿာနာတိုင်အောင်မြုပ်ထားပြီးတော့တရားထီတန်းဆိုတာကလည်းပဲကတမေနဲ့အမေချင်းကခတ်တူတူဖြစ်နေတယ်ဒါကြောင့်အဲ့ဒါလေးလည်းမြုပ်ထားလိုက် အဲ့ဒါဘာတွေတုံးနဲ့အဲ့ဒီ39ပါးသောဗောဓိပက္ခရာတရားတွေကဘာတွေတုံးဆိုလို့ချင်းသတ္တာရောတတိပဌာနာဒါကတော့ထင်ရှားပါရဲ့တတိပဌာန်က၄ပါးသတ္တာရောသမဗရဏသမဗရဏက၄ပါးသတ္တာရောအိဒီပါရအိဒီပါက၄ပါးပစ္စိန္ဒရိယာနိအိန္ဒြေက၅ပါးပစ္စဗလာနိဘူဆိုတဲ့ခွန်အားကလည်း၅ပါးသတ္တဘုဇင်ကဘုဇင်ဆိုတဲ့တရားကလည်း9ပါး အရိယအထင်ကောအမဲကောအင်္ဂါ၈ပါးရှိသောအရိယာမဲဆိုတဲ့မဲခင်ကလည်း၈ပါးအဲ့ဒါပါပဲအဲ့ဒါတွေကိုလည်းပဲဏီကုန်းချုပ်ပြီးတော့သိတဲ့အခါမှာဣမေဝတေဒေကဝေဓမ္မမယပညာတေတိတာဒါတော့ဆိုရင်ဗမာစကားကတော့ပြည့်စုံပါပြီဒေကဝေရတော့ဣမေတေဓမ္မထိုဖော်ပြခဲ့တဲ့38ပါးသောဤဘောဓိပက္ခယတရားတို့ကိုမယ ငါသည်ဘိညာတိတိတာကိုယ်တိုင်သိရဟောတာအကုန်ဤတော့စဉ်ပြည့်စုံတာဒါပေမဲ့လို့ရှင်းတော့အသုံးလုံးကတော့ရေဝောခုနကရေအကုန်လုံးပြန်ပြီးတော့ထည့်ရတယ်သူရေဝောသာဓုကံဥက္ခေတပပိယလားဆိုတော့ဒုက္ခရတရားနုသနာလားအကုန်လုံးပြန်ထည့်ရအဲ့ဒါလေးလည်းထည့်ခြင်းတဲ့ပုဂ္ဂိုလ်ထည့်အောင်ဒီပိယလားလေးနဲ့ညှုပ်ပြီးတော့ပြထားပါတယ်အဲ့ဒါခုနကဆောင်းမို့အနေအချင်းဆိုတော့ဗမာလိုတူတူလေးနဲ့ပြည့်စုံပါပြီတတိပဌာန်ဓမ္မပဒံ လေးရန်အိပ်ကြီးပါ အင်္ဒေ၅ပါးဘုံ၅ပါးခုနှစ်ပါးဘုဇင်းများမဲခင်ရှိသွဲခြင်း၃ဘွဲ30ခုနှစ်မှာ39ပါးသောဘောဓိကရာတရားတွေတဲ့ဒီဘောဓိကရာ39ပါးဆိုတော့ကဏ္ဍနေအများကြီးပဲတတိပဌာန်တွေတစ်ခုတစ်ခုကဘယ်လိုဟာတွေတော့သမဗရံတစ်ခုတစ်ခုကဘယ်လိုဟာတွေတော့အဲ့ဒီပါ၄ပါးစွာလည်းတစ်ခုတစ်ခုဘယ်လိုဟာတွေတော့အင်းတင်၅ပါးလည်းဘယ်လိုဟာတွေတော့ဘုံ၅ပါးဘယ်လိုဟာတွေတော့ ဘုဇင်9ပါးကပဲလိုဟာတွေတော့မဂ္ဂင်7ပါးကပဲလိုဟာတွေတော့ဘယ်လိုအားထုတ်ရမှာတော့မေးရရှိတယ်အဲအဲ့ဒါတွေကအခြေချုပ်ပြောလို့ရှိရင်တော့ပြောကြတယ်ရှိပါတယ်အဲမဲ့လို့အချင်းချင်းပါဖြင့်တော့အတူချုပ်ကလေးပါပဲလူရင်းအချင်းချုပ်လူရင်းတရားအချင်းချုပ်တယ်ဗျအဲလူရင်းတရားအချင်းချုပ်ကညစွာပြဟောတာအတော်ဘိက္ခွေဘိက္ခုဝေရိယသံသနာတော်ယံဟောအမကအနုသသမိဒါဘုန်းကြီးအခုခဏခဏ ဩဝါဒအနေနဲ့လိုက်ပြီးတော့ဘုရင်တရားဟောပင်တရားရှင်းရှင်းမဟောပဲနဲ့အဲဒီလောက်တူတူလေးဟောပြီးတော့ဒီကဓမ္မအဓိကတွေသာသနာ့ဓိကဓမ္မအဓိကတွေတပါးတပါးဆက်ပြီးတော့ဟောခိုင်းရတယ်ဒါကခဏခဏဘုန်းကြီးဟောတာပါနားလည်းကောင်းပါတယ်တူတူလေးတွေဘိက္ခုဧရဟံတို့ဘိက္ခုယဟံသည်ဘိက္ခုတံတရားတွေကိုရှုမြင်သောပုဂ္ဂိုလ်သည်သတ္တမယသည်ဖြစ်ပေသံသနာမှန်စွာသည်ဖြစ်ဝေရိယနေရ၏ အဲသံဃာဘေးသံဃာဘေးမြင်ပြီးသံဃာဘေးကလွတ်ချင်တဲ့ပုဂ္ဂိုလ်ဟာညာဖြစ်ဖြစ်လူဖြစ်ဖြစ်မျိုးသားမျိုးသမီးဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဘာလို့ရမလဲဘတော့အမှတ်ရရရှိပြီနေရာကြီးရဲ့မှတ်ရရုံနဲ့လည်းမပြီးသေးဘူးသံဃာတော့မှန်သွားလဲသိရအောင်မယ်တကယ်ဖြစ်ပေါ်တဲ့တရားတွေဖြစ်ပေါ်တဲ့အမှတ်ရပြီသိရမယ်ဒါပါပဲသူကမှတ်ရတယ်သိရမှတ်ရပြီသိရင်တိဋ္ဌာန်၄ပါးပွားခြင်းကိစ္စလည်းပြီးတယ်

ချိန်နဲ့အများကြီးကိုယ်နဲ့ကနေတော့တော်ရုံပဲတတိပဒနာပွားစေကဓမ္မအလုံးပြည့်စုံဒီခုဒီမှာယောဂီတွေတတိပဒဒေသနာတော်ရပွားများအထုံးတာဒီဘောဓိခရတဲ့39ပါးတွေအပြည့်အစုံပွားများအထုံးနေတာပဲအဲ့ဒါလည်းနားလည်ထားဖို့လိုပါလေရှုမှလည်းသာသိနေညာဘုရားဆုံးမှာဖြစ်ပါသည်အဲ့ဒီတတိပဒ၄ပါးပွားစေတယ်ဆိုတာရှုမှပြီးတော့ပြီးနေတာအဲ့ဒါဘုရားဆုံးမှာမြတ်စွာဘုရားရေဆုံးမှာအခုရှုမှတ်ပြီးတော့ တကယ်ဖြစ်ဖြစ်တဲ့အတိုင်းယုတ်ရနာတရားတွေသိနေတာဘုရားဆုံးမပဲဘုရားဆုံးမဘုရားဆုံးမအတိုင်းကျင့်နေတာအနံကောင်းပါလေမြတ်စွာဘုရားသာသနာတော်မှာဘုရားဆုံးမတယ်ကျင့်နေတာအကောင်းဆုံးဘောဘုရားဆုံးမတယ်မကျင့်မဲနဲ့မဟုတ်တာတွေလျှောက်ပြီးကျင့်နေနေရကြဘူးတချို့ပုဂ္ဂိုလ်တွေကမဟုတ်တာတွေဟောမဟုတ်တာတွေအဲကျင့်တာတွေလည်းရှိသေးတယ်နေရမကြဘူးဆိုတော့အဲ့ဒါကိုရံဟောအာမဂန္ဓုတသနီးရဲ့ရံ ဤမှတ်ရ၍သိနေခြင်းသည်ဟောသင်တို့အမကံငါဖျားတို့ဤသာသနီဖမ်းမညွှန်ကြသောဆုံးမပဲဒီတစ်ခါမဟုတ်ဘူးဆုံးမခဏခဏမကြာခဏသွန်သင်ဆုံးမတဲ့ဆုံးမဩဝါဒပဲအဲ့ဒါလေးဆောင်းဖို့လေးဆိုရမယ်တတိပဌာနာပွားစေကဓမ္မအလုံးပြည့်စုံသည် ဒါလေးနာကောင်းတယ်တတိဆံပွားတာနဲ့ခုနဗုဒ္ဓပက္ခရာတရားဆို39ပါးတရားတွေအကုန်လုံးပြည့်စုံတာပြည့်စုံဖို့ဘုန်းကြီးကနောက်မှဆက်ဟောရရှုမှလည်းသာသိနေညာတရားဆုံးမှဖြစ်ပါသည်ေပေါ်တိုင်းပေါ်တိုင်းတကယ်ဖြစ်ပေါ်တဲ့ယုတ်ရနာတရားတွေကိုရှုမှတ်သိနေတာဘုရားဆုံးမအနံကောင်းတာပေါ့ဘုရားဆုံးမ အခုဒီမှာအားထုတ်နေကြတာဒီတိုင်းအားထုတ်နေကြတာပဲနမောသာပြေကောင်းပါလေအဲဒီတဲ့အတူဆုံးမြတ်စွာဘုရားကဩဝါဒပေးတာရှိတယ်အဲ့ဒါလည်းခုဒီမှာပေါ်ပြတာပဲရှုမှတ်သိနေတယ်ဆိုတော့တူကျုံဘလောက်တူလဲဆိုအပမာရိနာတံပါရိထာတဲ့စကားနှလုံးနဲ့နဲ့ပြီးတယ်တိုးစားတယ်ကွာမနာကောင်းတာပဲအပမာရိမမေ့သောသတိတရားဖြင့်တံပါရိထာပြည့်စည်စေကြပြည့်စုံစေကြကုန်လော မမေ့တဲ့သတိတရားနဲ့ပြည်ရမယ်ဘာတွေပြည်ရမှာတော့သီလသမာဓိပညာဆက်သိက္ခာသုံးပါးပြည်ရမယ်မမေ့တဲ့သတိတရားခြေခံပြီးတော့သီလလည်းပဲပြည့်စုံရမယ်သမာဓိလည်းပြည့်စုံရမယ်ပညာလည်းပြည့်စုံရမယ်ရှုတိုင်းရှုတိုင်းမမေ့တဲ့သတိတရားရှိတာပဲအဲဒီသတိတရားအားကောင်းလို့ပြည့်စုံရင်သီလတွေရောသမာဓိရောပညာအကုန်လုံးပြည့်စုံတာပဲအရဟတမေရဟတဖို့တိုင်အောင်ပြည့်စုံတာအနံကောင်းတယ် မင်းညာဥဇနကအကျယ်ကြီးတော့ဟောသွားဒါအချိန်နဲ့အများကြီးကုန်လာပဲမင်းညာอืมမင်းညာအချိန်နဲ့သူကနောက်ဆုံးမတော်ပါရဲ့သူစားသိပဲဆိုင်ပွားဆိုတာအဲသိပဲဆိုင်ပွားဆိုတာသိဆိုတာလေးတစ်လုံးနဲ့ကိုပယ်တာရောစိုက်တာရောကြွားတာတခါတည်းပြည့်စုံငါသိနေတာလေးနဲ့ဘာတွေသိရမှာတော့ဒွါရ6ပါးကဖြစ်တိုင်းဖြစ်တိုင်းမယုံနာနေသိရမှာပဲအခုဒီမှာရှုမှတ်နေတာပဲတွားရင်တွားတာသိကြရင်ရတာသိထိုင်ထိုင်တာသိ လဲလျောင်းရင်လဲလျောင်းနာသည်လှုပ်ရှားပြုရင်လှုပ်ရှားပြုပြင်နာသည်ခံစားမှုဝေဒနာတစ်မျိုးမျိုးဖြစ်ရင်အဲ့ဒါသည်စိတ်ကူးစဉ်းစားကြမ်းမှုတွေဖြစ်ရင်အဲ့ဒါကိုအပြင်လည်းသဘောတရားတွေဆိုရှိတယ်မြင်မြင်လာသည်ကြားရင်ကြားလာသည်စသည်အဲ့ဒါဖြစ်တိုင်းဖြစ်တိုင်းမမေ့တဲ့သတိတရားဖြင့်အမှတ်ရတယ်အမှန်တိုင်းသိတာမမေ့တဲ့သတိတရားနဲ့အမှတ်မရဘဲနဲ့ဒီတိုင်းတော့မသိပါဘူးစာပေရတဲ့နဲ့ကြက်မှတ်လေ့လာပြီးတော့ နားလေတယ်ဆိုရင်လည်းအဲ့ဒါကတော့သုဒ္ဓမယညာမယ်ကိုယ်တိုင်တွေ့တာသိတာမဟုတ်သေးဘူးတကယ်ဖြစ်ပေါ်တယ်ဗျာဖြစ်ပေါ်တဲ့အတိုင်းရှုမှစောင့်ကြည့်နေမှာလမ်းမှာခရီးသွားတဲ့လူတွေသွားလာပြီးတော့နေကြတယ်အဲ့ဒါတွေသွားလာနေတယ်ဆိုတာကိုလူတယောက်ကကြည့်ပြီးတော့ဒါကလူတွေပဲလို့သွားတယ်ဒါကလူတွေပဲလို့သွားတယ်ဆိုတာတွေကိုရှင်နားထောင်တဲ့ပုဂ္ဂိုလ်တွေလည်းသာ သူပြောတယ်လည်းဟုတ်တော့ဟုတ်တာပေါ့သိတော့သိတာပါဒါပေမဲ့လို့သူကိုယ်တိုင်တွေ့တာမှမဟုတ်ပဲအဲ့ဒါလမ်းသွားနေတဲ့လူတွေသေချာကိုယ်တိုင်သိရင်လို့ရှိရင်ကိုယ်တိုင်သွားပြီးတော့ကြည့်နေပါကြည့်နေလို့ရှိရင်တော့ဟိုဘက်ကလူလာတာလည်းမြင်ရဒီဘက်ကလူလာတာလည်းမြင်ရအဲသွားပုံလာဖို့နေဖို့ထိုင်ဖို့အကုန်လုံးသိရတာပဲအဲဒီလိုပဲမိမိတဏ္ဍာကတကယ်ဖြစ်ဖြစ်တဲ့တရားတွေကိုမပြတ်ရှုနေအပမာဒမမေ့တဲ့တရားနဲ့ရှုနေလို့ရှိရင် မှန်တိုင်းသိတာပဲအဲ့ဒီလိုသိတာဟာဒုက္ခသစ္စာတရားတွေသိတာတဲ့ဉာဏ်ညာလည်းဝိသောတင်ကဝိဇ္ဇနကကတော်တော်ပြည့်ပြည့်စုံစုံတော့ဟောသွားပါပြီအဲ့ဒီလိုအမှန်တိုင်းသိရင်မှန်တိုင်းသိရဲ့တရားနဲ့စပ်ပြီးတော့နိတ္တပါယာမှုသမှုရိယတဏမရှိတော့ဘူးกินတယ်မှန်တိုင်းမသိလို့လိုချင်နှစ်သက်နေတာမှန်တိုင်းသိရင်မလိုချင်နှစ်သက်ဘူး သမုဒ္ဒနာတဏှာကင်းနိုင်ကင်းနိုင်တရင်ကဘာအဖြစ်ပယ်ပြီးဖြစ်လို့တရင်ကနိဗ္ဗာန်ရောက်တယ်သိပယ်ဆိုင်ကိုသိရင်ပယ်ပြီးသားလည်းဖြစ်အဲဆိုင်လဲနိဗ္ဗာန်ကိုဆိုင်တယ်อืมပြီးတိုင်းပြီးတိုင်းလည်းပဲမဂ္ဂင်7ပါးတရားတွေသက္ကတာကဖြစ်ပွားနေအဲသိပယ်ဆိုင်ပါသိနေတာလေးတစ်ခုနဲ့ကိလေသာပယ်တာလည်းပြီးရယ်ဆက်ရောက်တာလည်းပြီးရယ် မဂ္ဂင်၈ပါးပွားများတာလည်းပြီးတယ်အဲ့ဒါသိဆိုတဲ့လုံးလေးနဲ့လည်းပဲဆုံးလင်းပါတဲ့ဒီမှာလည်းမမေ့ဆိုတာဇလုံးလေးနဲ့လည်းပဲဆုံးလင်းပါတဲ့အပမရေနာမမေ့မှု အမှတ်ရမှုဟူသောတတိတရားဖြင့်သံပါရိထာသိက္ခာသုံးဝါမကြံရအောင်လုံးဝကုန်ပြည့်စုံကြည်စည်စေကြကုန်လောဒါကဓမ္မတို့ပြန်ထားနားလည်အောင်လို့ အဲတူရုပ်ကတာမမေ့ပဲလားရှုမခသိခသုံးဝပြီးစေကြတဲ့မမေ့ပဲကိုယ်မူရဖြစ်တိုင်းဝေဒနာဖြစ်တိုင်းစိတ်မူရဖြစ်တိုင်းသဘောတရားတွေဖြစ်တိုင်းမမေ့ပဲနဲ့ရှုမှတ်ပြီးမှတ်ရပြီးတော့သိခသုံးပါပြရမယ်တဲ့သီလဒီတိုင်းဆောက်တည်ပြီးကျင့်ရုံနဲ့လည်းသီလသိခါကပြည့်စုံတာမဟုတ်ဘူးသမာဓိနဲ့ဇာယယုံနဲ့လည်းသမာဓိသိခါကပြည့်စုံတာမဟုတ်ဘူး အဲထိုက်လျောက်ပဲပြည့်စုံတာအများအားပြည့်စုံတာမဟုတ်ဘူးအရိယာမဲ့ရောက်မှအကုန်လုံးပြည့်စုံတာသောတာပတ္တိမဲ့ရောက်လို့ရှိရင်အပယ်လေးပါးကိုကြစေတဲ့သီလပြည့်မှုတွေအကုန်လုံးကင့်ပြီးတော့သီလနဲ့အစင်ထာဝရပြည့်စုံသွားတာပဲအနာဂါမိမဲ့ရောက်တဲ့ခါကျရင်သမာဓိဟာအကုန်လုံးပြည့်စုံသွားတာပဲအရဟတမဲ့ရောက်တော့ပညာကလည်းထပ်ပြီးပြည့်စုံတယ်။နဲသီလသမာဓိပညာအကုန်လုံးပြည့်စုံတာအဲဒီလိုပြည့်စုံအောင်အထုတ်ခွင့်ရ ညွှန်ကြားတာပါပဲဗမာရိနာမေသောတတိကြခြင်းတမ္ပါရိထပြည်စည်းစေကြကုန်အဲ့ဒါလေးဆောင်းပုဒ်လေးတိုလေးဆိုပြီးတော့ဒီဘက်ကဒေါ်လောက်ပါပြီနောက်နောက်ပိုင်းကလည်းနည်းနည်းစီသေးတယ်ဒါရင်ဆိုရမယ်မမေပဲသာရှုမှတ်ခါမမေပဲသာရှုမှတ်ခါသိခါသုံးဝပြည်စေကြသိခါသုံးဝ အဲမမေပဲနဲ့ရှုမှတ်ပြီးသိက္ခာ၃ပါးသီလသမာဓိပညာကြီးရဟောတာပါတိမဲ့ရရင်သူဆိုင်ရာဖြစ်တဲ့သီလပြည့်စုံတာပေါ့သမာဓိပညာလည်းထိုက်ပြရတယ်ဆိုတာပြည့်စုံပါလေဆိုတော့သမာဓိပြည့်စုံပြီလို့တော့မဆိုရသေးဘူးနာဂာမိမဲ့ရောက်တဲ့ခါကျတော့သမာဓိထပြီးတော့ပြည့်စုံတဲ့ဟာတမဲရောက်တဲ့ပညာလည်းထပြီးတော့ပြည့်စုံတဲ့အဲဒီလိုပြည့်စုံအထုသွားဖို့ပါပဲဒုချုပ်ကလေးဟောတော့တာအဲဒီဟောပုံတွေလည်းဘုန်းကြီးကနောက်ထပ်ပြောအောင်မယ် မြတ်စွာဘုရားကစောစောပိုင်းကလည်းနေ့စဉ်နေ့စဉ်ဟောနေတဲ့ဩဝါဒလေးပဲဒါကြောင့်လူသားပဲဘာမှညွှန်ကြားတဲ့အဆုံးပါတဲ့အဲ့ဒါကိုဘုန်းကြီးကလည်းအတူချုပ်မှတ်ရအောင်လို့ဆောင်းမုတ်ကလေးရင်းရတယ်ပြီးပြီးသားပါဒါကတော့ထူတော့ပြောကြမလိုပါဘူးအဲသိခါသုံးပါးပြည့်စေပုံအချင်းချုပ်ဆောင်းမုတ်ဆိုပြီးတော့ပေါ်တိုင်းမပြရှုမှနေလေယုံနာနဲ့မျိုးအကြောင်းကျိုးသိမြင်မမြဲစင်ရဲ့ညာနဲ့ပေါ်လင်အနတ္တသိရနိဗ္ဗာန်ဝင်ဒီလိုလေးနှကောင်းတယ် ဒါလေးတစ်ပုဒ်နဲ့တရားဟောလို့ရှိရင်နံကောင်းတာပဲနံပြည့်စုံတာပဲ။ကိုင်းဒါလေးကတော့ကြားလဲကြားပြီးသားဟောလဲဟောပြီးသားဆိုပြီးဆိုသိရနိဗ္ဗာန်ဝင်။မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းကမှန်နေ။ယုတ်ရနာတရားလည်းပိုင်းခြားပြီးမယ်အကြောင်းနဲ့အကျိုးဆက်သွယ်ဖြစ်နေပုံလည်းပဲကိုယ်တိုင်တွေ့ပြီးသိမယ်။ဒါတကယ်သိရမယ်ဥစ္စာတွေညာတာပြင်းနေခေါ်တယ်။ခဏမစဲ ဖြစ်ပြနေလို့မမြဲဘူးမြဲတော့ဆင်းရဲတွေပဲဒီလိုလည်းပဲညာနဲ့သူ့ဟာသူပေါ်လာပါလိမ့်မယ်အနတ္တအတ္တကမဟုတ်တဲ့သဘောတရားများပဲဒီလိုလည်းသိရပါအဲ့ဒါသိပြီးလို့ရှိရင်နိဗ္ဗာန်ကိုဆက်ရောက်တာပဲဒါကြောင့်ပေါ်တိုင်းမတရားရှုမှနေမယ်ယုံနာနဲ့မျိုးအကြောင်းကျိုးသိမြင်မယ်မျက်စင်ရဲ့ညာနဲ့ပေါ်လျင်အနတ္တသိရနိဗ္ဗာန်ဝင်နာကောင်းပါလေသူတို့လေးတွေအဆုံးမဩဝါဒနောက်နေ့တိုင်းနေ့တိုင်းပေးနေကြဩဝါဒလေးကလည်းရေးကြီးသေးတယ်ဒါကတော့ဘုံဘုတ်ပဲ ရှေးဟောင်းပုံကိုယ်တွေကတော့ဒါတွေကြားပြီးသားပါပဲဒါမဲ့အသစ်ပုံကိုယ်တွေကမကြားရသေးဘူးဟောင်းပုံကိုယ်တွေလည်းပြန်ပြီးသတိရအောင်လားသက္ကတာကဘုန်းကြီးကတော့ဗျာဟောရတာဖေးရအဘယ်ပင်ချင်းဝိညာဉ်ဆင်းအပင်ရောက်ပါစေဘာလို့တော့ဆိုအဘယ်ပင်ချင်းကိုသောတာပတိမေဖို့ညာရောက်အထုဖို့ကလိုတယ်ဘုရားသာသနာတော်မှာဝင်ရောက်ပြီးတော့ နေရင်အရေးကြီးဆုံးကဘာလို့ဆိုလို့ရှိရင်ပေပင်းကြီးမူအရေးကြီးတယ်ပေပင်းမကြီးသေးပဲနေလို့ရှိရင်သာသနာတော်တွင်နဲ့ဆက်ပြီးတော့ကုသိုလ်ကောင်းမှုတွေပွားလို့လူချမ်းသာနာချမ်းသာတွေတော့ဂရေပေါင်းသိမ်းပေါင်းဂရေပေါင်းတမ်းပေါင်းမရင်မတွက်နိုင်အောင်ကောင်းစားချမ်းသာပါဖို့ရအကြောင်းတော့ရှိပါတယ်ဒါပေမဲ့လို့အကြောင်းမညွှလို့လောဘဒေါသမောဟအလိုလိုက်ပြီးတော့မကောင်းမှုပြုမိရင်ပယ်လေးပါလည်းမကြဘူးလို့ပြောနိုင်ဘူး ဘုရားတပည့်ဖြစ်တဲ့ပုဂ္ဂိုလ်လည်းပယ်လေးပါးကြနိုင်တယ်အဲ့ဒီတော့ဘုရားကိုယ်ဝေပါဤဆိုပြီးအာကိုနေနဲ့ငရဲကြရတဲ့သိဆံဖြစ်ရတဲ့ပြိတ္တာဖြစ်ရတဲ့သူကယ်ရောက်ရတဲ့ဘယ်နေရာကြမရဘူးအဲ့တော့ပယ်ပင်ကြီးနဲ့တရားတို့ရအောင်အားထုတ်ဖို့လိုတယ်ဆိုတာဘုန်းကြီးအတူချုပ်ဩဝါဒပေးပါတဲ့အတိုင်းဒါလေးဆိုရမယ်ပယ်ပင်ငြိမ်ခွင့်ညာဆင်းအသင့်ရောက်ပါစေ အဲပပင်းငိမ့်ဝိညာဉ်အစင်ကပါသောတာပတိမေဖို့ညာဒါလောက်နဲ့တော်လားဆိုဘုန်းကြီးနေရတော့ဒါလောက်ဆိုရင်သဘောကျပါပြီဒါပင်မြတ်စွာဘုရားအနာဂါမိမေဖို့ရောက်လို့အနာဂါဖြစ်နေတောင်မှအားရမင်းနဲ့အိုးရာထမေဖို့ရောက်အောင်အထုအောင်လို့ဒီလိုတိုက်တွန်းပါတယ်အဲဒီတော့ဘုန်းကြီးကဒါလောက်နဲ့တော်ပြီဆိုရင်ဘုရားအလိုကိုမမိသလိုဖြစ်နေမှာပေါ့အဲဒါဘုရားအလိုနဲ့လိုက်ပြီးတော့ ထုံညာဖြင့်လည်းမတော်ပဲဆင်းရဲခြင်းပါပြီအဲ့ဆောင်လည်းမတော်နဲ့ဦးဘုရားလိုတော်တိုင်းတတ်နိုင်လို့ရှိရင်ဖြစ်နိုင်လို့ရှိရင်ရာသမြရာတဘုရားဝင်အားထုတ်ပါအောင်ဆိုတော့အားထုတ်တဲ့နောက်ပဲဖြစ်မလို့ဘုရားလက်ထက်ကဘုရားတတိအမှန်တန်ရင်းနှီးတဲ့ပုဂ္ဂိုလ်လည်းချို့သောတာပန်ဖြစ်နေပဲဘဝပြောင်းသွားတာချို့လည်းအနာဂံတောင်းမှလည်းအနာဂံဖြစ်နေဘဝပြောင်းသွားတယ်အာရတမေအာရကုမရောက်ဘူးဒီလိုရှိလာပါဒါပဲနဲ့လို့ဘုရားဆုံးမှာတော့အတိုင်းတတ်နိုင်နေကြတိုးတက်အောင်ကျင့်ဖို့တော့လိုပါတယ် အဲ့ဒါလေးဆိုရမယ်ထိုညာဖြင့်လေမတော်ပဲဆင်းရဲငြိမ်းပါစေအဲ့လိုဆင်းရဲငြိမ်းအောင်အထုမယ်ရာသမေရတုဆိုရောက်ွယ်သိလွယ်တာမဟုတ်ဘူးအဖြစ်နိုင်တာကတော့ဘာတော့ဆိုဖြစ်ပေါ်လာ냐စိတ်ချမ်းများပဲရှားနိုင်ပါစေအဲ့ဒါကတော့ဖြစ်နိုင်ပါပဲသောတာပတိမေဖို့ရောက်ပြီးသားဆိုရင်သူပြောကြမလို့မရောက်သေးတဲ့ပုဂ္ဂိုလ်လည်းပဲ ဖြစ်ပေါ်လာတဲ့လောဘဒေါသမောဟအကုသိုလ်စိတ်ကြမ်းတွေကိုပယ်ဖို့ရလိုတယ်အဲ့ဒါတွေဖြစ်ပြီးရှုမှရှုမှပြီးပယ်ဖို့ဘုန်းကြီးတို့တရားတတိပ္ပံနီးအကြရှုမှအထုတ်ထားတဲ့ပုဂ္ဂိုလ်တွေကတော့မနာအဆင်ပြေပါတယ်တခြားပုဂ္ဂိုလ်တွေမှာဖြစ်ပေါ်လာတဲ့လောဘဒေါသမောဟစိတ်ကြမ်းတွေပယ်ဖို့ရဆိုလွယ်တာမဟုတ်ဘူးတချို့ကသူတို့နီးနေသူတို့ကစဉ်းစားလိုက်ရင်ကြောက်တာပဲကောင်းဆုံးဆိုပြီးသူတို့ကပြောတယ်အဲ့ဒါနဲ့မပြီးပါဘူး

လောဘနဲ့ဒေါသကဆိုးတယ်ဒေါသစိတ်ဆိုးလာလို့ရှိရင်ဖြင့်ဒေါသစိတ်ဆိုးလာလို့ရှိရင်ဖြင့်မျက်နှာတွေပါလေပြက်လာတတ်တယ်အဲပြောတဲ့အခါလည်းတကယ်သားပုဂ္ဂိုလ်ကိုနှိမ်ချဆုပ်ချပြီးတော့ပြောတတ်တယ်ကိုယ်မူရာတွေလည်းပဲမတော်တာတွေပြုလုပ်တတ်တယ်အဲဒါတွေမရောက်အောင်လို့ဒေါသဖြင့်ဖြစ်တဲ့ဒေါသလေးမြင်အောင်ရှုမှတ်လိုက်ရင်လည်းကောင်းပါလေတရားအားထုတ်လာလို့တရားရှုမှတ်မှုတတိကောင်းနေတဲ့ပုဂ္ဂိုလ်တွေမှာ အဲ့ဒီလောဘဒေါသမောဟတွေမဖြစ်ဘူးတော့မဟုတ်ဖြစ်သေးတာဖြစ်ပေမဲ့လို့သူကတော်တော်လေးကြမ်းလာတာနဲ့ဟောမှားလိုက်တာနဲ့ကြောက်သွားအနုညာလေးတွေဖြစ်တာမျိုးဖြစ်နည်းနည်းလေးကြမ်းလာတာနဲ့ဒီကအမှားရပြီးမှားလိုက်ကြောက်သွားတယ်နည်းနည်းကြတယ်အဲ့ဒီလိုကြောက်သွားမှနေရာကြတယ်အဲ့ဒီလိုအထုပ်ကိုရခွင့်ပြုရတဲ့ကျွမ်းပါတယ်ဖြစ်ပေါ်လာညာစိတ်ချမ်းများပဲရှားနိုင်ပါစေအဲပဲလေးပါညောင်းအထုပ်နိုင်ရင်ထုတ်ဒါတော့လည်းအာမရအာမရနဲ့ ဆင်းရဲခတဲ့ငြိမ်းတဲ့အရဟတဖို့အရဟတမေရတဖို့ကြောင့်အထုံနိုင်ရင်လည်းထုတ်ပါအဲ့ဒီလိုမဖြစ်တောင်မှဖြစ်ပေါ်လာတဲ့လောဘဒေါသမောဟစိတ်ကြမ်းတွေအကုသိုလ်စိတ်ကြမ်းတွေဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာရင်ရှုမှတ်ပြီးတော့ပယ်ပါဒါကတော့အားထုတ်ရင်ဖြစ်နိုင်တဲ့ဥစ္စာပါပဲဒီကတရားထုတ်တဲ့ပုဂ္ဂိုလ်တော့မှတ်မှတ်လိုက်ကြောက်တာမှတ်လိုက်ကြောက်တာများဆင်ပြေပါတယ်အဲဒါဆိုရမယ်ဖြစ်ပေါ်လာညာစိတ်ကြမ်းများစိတ်ကြမ်းများပယ်ရှားနိုင်ပါစေ အဲဒါဆုံးပါပြီအချိန်ကလည်းပဲခုနက12နာရီကျော်ကျော်ကနေပြီးစလာတော့12နာရီခွဲလောက်ကပဲစတယ်လို့ဆိုရမှာပါအခုတော့တနာရီခွဲကတနာရီပြည့်လာနှစ်နာရီကျော်လာနှစ်နာရီခွဲရောက်နှစ်နာရီပြည့်တော့ဒါလို့ဆိုရင်တော်တော့ပါပြီအဲဒီဟိုမှာအစီအစဉ်နဲ့ရှိတဲ့အတိုင်းရေစချဝရာလေးလည်းလိုပါသေးတယ်အဲ့ဒါလည်းအတူယုံနဲ့ပြီးရမှာပါအဲ့ဒါအဲဒီ မြတ်စွာဘုရားကြီးအဆုံးမဩဝါဒအဖြစ်မှားရပြီးနေရမယ်ဆိုတဲ့အတိုင်းဘယ်ပြီးငြိမ်းအောင်အာထုတ်ဒါလောက်နဲ့အာမြပဲနဲ့တန်းနေလို့ချင်းဆက်လက်ပြီးအာထုတ်အဲမိမိလိုတော့မပြည့်စုံစေကမူဖြစ်ပေါ်လာတဲ့လောဘဒေါသမောဟစိတ်ကြမ်းတွေကိုပယ်နိုင်အောင်အာထုတ်ရှုမှတ်ပြီးတော့အာထုတ်အဲဒီလိုအာထုတ်ခြင်းဖြင့်မိမိတို့လိုရှိရသော မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုသင်မြန်စွာဆိုက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေ။ကျော်စီစဉ်လေးပါလေ။သုံးချမြတ်ပေး။30 30နှစ်နဲ့။ဒီမှာဒီဆရာတော်ဘုရားကြီးကရှေ့ကတိုင်ပေးပါမယ်။အလုံးပေးတာပေါင်းလိုက်ဆိုတာဖြစ်ပါလေ။ စစ်စစ်နှစ်တွေကတော့စစ်စစ်နှစ်တွေကလည်းလူပြီးသားရေစက်ချပြီးသားအခုခုနှစ်ပေါ်တယ်အထူးအရင်ဘုရားသာသနာနောက်ကအဖွဲ့ကနေပြီးတော့သာသနာရေးဓမ္မထောက်ပံ့သူရမ်းတာတွေအများကြီးပါပဲနေနေခင်းထိုင်ခင်းဆောက်ဘူးတွေရောစာရေးတောက်ရေးတွေရောအကုန်လုံးအများကြီးပါပဲဒီဒီဒီအဖွဲ့ကလည်းအများကြီးပါပဲအဲဒီဒီနေ့အတွင်းစောစောပိုင်းကလည်း ၆ပါးလူတောင်းခဲ့တာအများကြီးရှိတယ်အခုပူဇော်ပွဲအတွင်းလည်းပဲ၆ပါးလူတောင်းတာတွေအများကြီးပေါ့ဒါတွေအကုန်လုံးရေစဲချရကနေ့တင်တော့ပြီးသေးပါဘူးလက်ရှင်ကလည်းပဲဆက်ပြီးတော့ထူထမ်းရအောင်ပါပါ။ဒါရင်လိုက်ဆက်ကြအောင်။ရှင်ဖရာသတိတော်တို့သည်မြတ်စွာဘုရား၏သာသနာတော်ကျေးဇူးတည်တံ့ခြင်း ခွန်ကားခြင်းကြီးပွားခြင်းစီပင်ခြင်းကျိုးငါ၎င်းဤတော်တို့သည်သန္တရာဝဆင်းမှလွတ်မြောက်ပါရခြင်းနိဗ္ဗာန်ကိုသင်မြန်စွာမျက်မှောက်ပြုပါရခြင်းကျိုးငါ၎င်း ဤသာသနာရိပ်သာ၌ယခုနေ့တစ်နှစ်ပတ်လုံးစွမ်းနိုင်သည်မြတ်သူဝတံဝေအသုံးအဆောင်ပစ္စည်းတို့ဖြင့်၎င်းပြုပြင်စီရင်ခြင်းဖြင့်၎င်းသာသနာတော်ကိုရှင်းမြောက်သောအခြင်း လှူဒန်းကြပါကုန်၏ဒီကောင်းမှုအပေါင်းသည်အာလောတရား၄ပါးတို့၏ကုံရာကုံကြောင်းဖြစ်သောနဲ့ဉာဏ်ဖုန်ဉာဏ်နိဗ္ဗာန်ကိုရွတ်ဆောင်ပါစေတည်းဤကောင်းမှုကြောင့်တတိတော်တို့သည် ဟူသမျှတော်မှာအာခတေကင်းလွကြ၍သက်ရှိခြင်းနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစရှိသောဒုလတောင်းတအပ်သောကောင်းကျိုးချမ်းသာ ပေါင်းတော့နှင်းအာခသေးပြည့်စုံကြ၏ဆင်းရဲခသိမ်းတို့၏ငြိမ်းအားဖြစ်တော်နိဗ္ဗာန်ချမ်းသာမြတ်သောလင်းမြန်စွာရောက်ရပါလိုကုန်၏ရှင်ဘုရားဒီကောင်းမှု ကုသိုလ်ပေါင်း၏အဖို့ဝါကကိုမိဖတို့အား၎င်းဆွေမျိုးတို့အား၎င်းဒီရ၌ယခုရောက်ရှိနေသောပြိဿပေါင်းအား၎င်းုတော့ဤကိုဆောင်နာအိမ်ဆောင်နာ မျိုးဆောင်၌ဒီရိတ်သာဆောင်၌သာသနာတော်ဆောင်၌လောကကိုဆောင်ရသောနာကြားမင်းဓမ္မမင်းအစရှိတော်နာပေါင်းတို့ဟောလကားကျေဥစွာထိုးသဖြင့်မြတ်ပေဝေပါကုန်၏ လုံးစုံသောဘတ်တော်တို့အားလည်းမြတ်ဘေးဝေပါကုန်၏မိဖတော်မှာစ၍အလုံးစုံသောဘတ်တော်တို့သည်မြတ်ရကြ၍ကိုယ်စိတ်နှပြသမ်းပါကြပါစေ